စီစဉ်ရဘယ်လိုဖတ်တော့စီစဉ်ဖတ်လာဘူး။ဉာဏ်သိရအောင်။တစ်ခုပြီးတစ်ခုဖတ်ထားပြီးတော့ဖတ်ထားပြီးတော့လား။ဩဝါဒပြီးပါမှန်ပါ။ကိုင်းအင်းတယ်။အစီအစဉ်ကဆရာတော်ကြီးဩဝါဒပေးအောင်ပါ။ဟုတ်လား။မှန်ပါ။အခုဩဝါဒကတော့တိတ်ကြာကြာကြီးပြေလို့တော့မသိပါဘူး။တူချုပ်ပါလိမ့်။တူရုပ်ဆွဲတော့နိုင်ရောတော့ကြာကုန်ကြာမလားတော့မသိပါဘူး။ ပုရမြတ်စွာသာသနာမှာအနှစ်ချုပ်လိုက်လို့ရှိရင်ဓမ္မနဲ့ဥလိယဒီနှမျိုးပဲကျန်ပါလားပုရမြတ်စွာ လေ့ကျင့်တဲ့အာဝပါလုံးနေရာဌာနအမျိုးမျိုးပုဂ္ဂိုလ်မျိုးမျိုးအကြောင်းမျိုးမျိုးကိုအစွဲပြုပြီးတော့ညွှန်ကြားပြသတဲ့ဓမ္မနဲ့ အချိုရိကဖြစ်ဖို့ရာပေါ့ဒီတတ်မှတ်ချက်ဝိနည်းညွန်ကြားညွန်ပြတတ်မှတ်ချက်ဝိနည်းပေါ့နှမျိုးဒါပါပဲအဲဒီတွေကဓမ္မဆိုတာကတော့ကောင်းကျိုးချမ်းသာရရှိရေးအတွက်ညွန်ပြတဲ့တရားလို့ဆိုမှာပါညွန်ပြတဲ့တရားစကားဒါတွေဒါတွေလို့ ဒါဒီဒါဒီပြောဒါဒီဒါဒီဉာဏ်စီကျุရမယ်ပြောရမယ်ဉာဏ်စီစဉ်းစားပွားများရမယ်အရာတွေကိုလေညွှန်ကြားတာပေါ့ညွှန်ပြတာပေါ့လိုက်လာတဲ့အချက်တည်းလိုက်လာရအောင်ညွှန်ပြတဲ့သဘောပါပဲဥလိယဆိုတာကတော့အချိုးရိကျဖြည့်ရေးအတွက်စီကံတမချက်ပေါ့လေอืม ကောင်းကျိုးချမ်းသာရရှိရေးကျုံပြတဲ့စကားဓမ္မအချိုးတကြอืมဖြစ်ရေးအတွက်တတ်မှတ်ချက်ဝိနည်းပေါ့လေဒီနှမျိုးပါအဲ့ဒီနှမျိုးကတော့ဗုဒ္ဓသာသနာဘာသာရှိတာမဟုတ်ပါဘူး ရှားရှားသာသနာတွေမှာလည်းရှိပါတယ်ရှားရှားဘာသာအယူဝါဒလည်းရှိပါတယ်ဟွန်းသူတို့လည်းပဲသူတို့အယူဝါဒလိုက်ပေါ်လိအဲဒီဓမ္မနဲ့ဝိနည်းရှားရှားဘာသာတွေမှာလည်းပဲထိုက်တည်အားလျော်စွာရှိနေကြပါတယ်ဒါကြောင့်အဲ့ဒီဓမ္မနဲ့ဝိနည်းဟာဘာသာအယူဝါဒရေးတဏှိသာသနာရေးလို့ဆိုလို့ရှိရင်တော့ မှားမယ်တော့မရှိမှထင်ပါဘူးအဲ့ဒီနှမျိုးတွေကဓမ္မဆိုတာကျမ်းကအဖွင့်ဆိုလို့ရှိရင်တော့တုတ်တန်ဓမ္မနဲ့အဘိဓမ္မအဘိဓမ္မဓမ္မဒီနှမျိုးကိုပဲဓမ္မလို့ခေါ်ပါတယ်ကွာတုတ်တာအဘိဓမ္မနဲ့ပိဋကနဲ့အဘိဓမ္မပိဋကပေါ်လိမ့်အဲဒီနှမျိုးကိုပဲဓမ္မလို့စထားပါတယ် ဝိနည်းပိဋကကတော့ဝိနည်းရလည်းပဲဒီလိုပဲဆိုရမှာပါပဲအဲ့ဒီအနေကိုခိုင်ခိုင်မြဲမြဲဖြစ်ဖို့ရာအတွက်တယုတ်ထကရာများမှာတော့တက္ကရာဝေကတယုတ်မှာတော့ဖွင့်ဆိုထားပါတယ်ဖွင့်ဆိုထားပုံကတော့ဣမဓမ္မဝိနိယံတိ ဣမံဓမ္မံစဝိနည်းယံစဣမံဓမ္မဝိနည်းယဆိုတာဟာဤဓမ္မနဲ့ဤဝိနည်းယပါပဲတဲ့ဒါဆိုပါတယ်ဥပယပိဧတံသာသနာတနာမတဲ့အဲ့ဒီဓမ္မနဲ့ဝိနည်းယဒီနှမျိုးဟာမြတ်စွာဘုရားသာသနာတော်ရဲ့အညီပါပဲတဲ့ သာသနာလို့ဆိုတာပါပဲဒါပါပဲဘုရားဆုံးမသာသနာပေါ့လေဣထာဟိဟွန်းတွေပိဋကာနိဟုတ်တာလေအဲ့ဒီနှစ်မျိုးတွေကဓမ္မနဲ့ဝိနည်းတွေပိဋကနှစ်ပုံပေါ့လေဒီမှာဝိနည်းဝိနည်းပိဋကနဲ့လို့ဆိုထားပါတယ်အဲ့တော့ဒီစကားထောက်လို့ရှိရင်ဓမ္မဝိနည်းဟာ မြတ်စွာဘုရားရဲ့သာသနာဆိုတာထင်ရှားသွားပါပြီ။အယူဝါဒရေးသာသနာရေးပေါ့ဒီမှာဘုရားမြတ်စွာသာသနာမှာတော့ဗုဒ္ဓဟောကြားထားတဲ့ဆုံးမတဲ့ဓမ္မဝိနည်းဘုရားသာသနာပေါ့အခြားဘာသာရေးဂိုင်းဆရာများကတော့သူတို့ဟောကြားဆုံးမတဲ့ဓမ္မဝိနည်းဟာသူတို့နဲ့ဆိုင်တဲ့သာသနာလို့ဆိုမှာပေါ့ ဒါကြောင့်ယခုခေတ်အတုံးနှုံရုံးနဲ့ပေါ့လေနားလည်လွယ်အောင်ဆိုပြီးတော့ဓမ္မဝိနည်းကိုဘာသာရေးတာသနာရေးလို့ကျေးဇူးရှင်မကြီးဆရာတော်ဘုရားကြီးကတတ်မှတ်ပါတယ်ဩဝါဒလေးတင်ပြအောင်တတ်မှတ်ပါတယ်အဲ့တော့ဒီနေရာဌာနမှာဓမ္မဝိနည်းဟာ အရေးပါတယ်ဆိုတာပေါ့ဒါလေးသိဖို့တော့လိုပါတယ် နှစ်သာရအနေနဲ့အရေးပါတယ်ဆိုတာသိဖို့လိုပါတယ်။ဒါလေးနည်းနည်းလေးဏိဒန်းလေးပြောရမယ်ဆိုလို့ရှိရင်တော့မြတ်စွာဘုရားပရိနိဗ္ဗာန်စံဃာကြီးဆဲဆဲမှာပေါ့မြတ်စွာဘုရားကရှေ့အနန္တာကိုခေါ်ပြီးတော့မိတ်ကြပါတယ်။မိတ်ကြတဲ့အချက်ကလေးတွေကအခုသာသနာပေါ်မှာအယံသာသနာဝန်ထမ်းအဖြစ်အပြည့်သာသနာဝန်ထမ်းအဖြစ်နဲ့ သာသနာဝန်တန်းလို့ဆိုရတဲ့ပုဂ္ဂိုလ်များမှတ်သားလိုက်ရဆရာသိကောင်းနော်ဒီချက်ကတိတ်အရေးကြီးပါတယ်ကောမှာအထာခောဘဂဝါအာယတမနာအနန္တအာမတိစီပရိနိဗ္ဗာန်သံဃာနည်းအချိန်လေးအနည်းငယ်အလိုမှာပေါ့လေအာလုံးသံဃာကြီးစီးပြီးအစဉ်လေးဖြစ်တာနဲ့ပဲ ရှင်တော်ဒါလည်းမြတ်စွာဘုရားထံမှာရောက်ရှိလာပြီးတော့အဲတန်ခါစီဝေရောက်ရှိလာပြီးတော့ရှင်တော်ဒါကိုမိတ်ကြပါတယ်တိယခောပဏာနန္ဒတုမကံဧဝမတအတိဒသတုခံပါဝစနာနတ္ထိနောတတ္ထာတိခန္ဓာတဲ့တင်တို့ရဲ့စိတ်မှာတော့ ဒီလိုအကြံစီမျိုးဖြစ်ကောင်းဖြစ်ဖွယ်ရာရှိတယ်တဲ့အဲ့ဒီအကြံစီကအတိဒသတ္တုကံပါဝစနာနတ္ထိနောသတ္တာမြတ်စွာဘုရားရဲ့အဆိုမိတ်ကရုဏာရှိထားပြီးတော့တပိจิตဉာဏ်နဲ့ဒေသနာဉာဏ်တော်နဲ့ပေါ့လေခုနကောင်းကျိုးချမ်းသာရရှိဖို့ရာအတွက်ညွှန်ပြချက်ဓမ္မ အကျိုးတရားဖြစ်ဖို့ရာအတွက်စီကံတတ်မှတ်ချက်ဝိနည်းဒါပေါ့အဲ့ဒါတွေကမြတ်စွာဘုရားရဲ့အဆိုအမိန့်တွေပါပဲကရုဏာရှိထားပြီးတော့ညွန်ပြတာတတ်မှတ်တာဖြစ်တာမဟုတ်လို့မြင့်မြတ်တဲ့အစဉ်တန်းမြင့်တဲ့အဆိုအမိန့်လို့ဆိုရမှာပါပါလိမ့်အဲ့ဒီအစဉ်တန်းမြင့်တဲ့အဆိုအမိန့်မှလည်းရအတိတသတ္တုကံ ညွန်ပြသူလုံရောက်သွားပြီလို့ဒီလိုလည်းပဲတင်လို့အာစိတ်ထဲမှာပေါ့လေကြံစီကောင်းကြံစီမိမယ်နတ္ထိနောသတ္ထာနတ္ထိနောတတ္ထာငါတို့မှာကရုဏာထားပြီးတော့ကောင်းကျိုးချမ်းသာရရှိဖို့ရာအတွက်ညွန်ပြသူမရှိတော့ဘူး အကျိုးရကြနေထိုင်ဖို့ရာအတွက်ညွှန်ပြတတ်မှတ်ပေးသူမရှိတော့ဘူးလို့ဒီလိုထင်ကောင်းထင်လိမ့်မယ်တာကမြတ်စွာဘုရားကရှင်နန္ဒာဆရှိတဲ့တာဝကပုဂ္ဂိုလ်တွေကိုပေါ့လေဖြစ်နိုင်ရဲ့ပုံမှာစိတ်ထားဖြစ်ပုံလေးတွေအစဖော်ပြတဲ့သဘောပါပဲအခုခေတ်ကာလဆိုလို့ရှိရင်တော့ပို့ပြီးတော့ဖြစ်နေဝင်ရရှိပါတယ် မြင့်မြတ်တဲ့မြတ်စွာဘုရားရဲ့အဆုံမိတ်တွေဟာဖရာမရှိတော့ဘူးညွန်ပြသူမရှိတော့ဘူးဆိုတာပေါ့လေအတိတသတုခံပေါ့လေညွန်ပြသူအချိုးရကြနေထိုင်ဖို့ရာအတွက်ညွန်ပြတတ်မှပေးသူအခုမရှိတော့ဘူးဆိုတာပါလေအခုကလာဆိုပို့ပြီးတော့ဒီအတွေ့အကြံမျိုးတွေအများစုမှာ ဖြစ်ပေါ်ရရှိပါတယ် ဒီတော့တောက်ကတွေမှာအဲ့ဒီလိုဖြစ်ပေါ်ရရှိတဲ့အကြံအစီမျိုးဟိုမဖြစ်ဖို့ရအတွက်ပေါ့လေအာကုတခုဖြစ်ဖို့ရအတွက်မြတ်စွာဘုရားကနခောပရိဒအနန္တဧဝံတထပ်ပါစိတ္တအနန္တအဲ့ဒီလိုအကြံစီမျိုးတော့မမှတ်ထိုက်ပါဘူးတဲ့ အဲ့ဒီအကြံစီမျိုးလည်းပဲမဖြစ်တိုက်ပါဘူးမှလည်းမတိုက်ပါဘူးလေဒီလိုကိန်းတွေပေါ့လေလေလဓာတိကြီးဒီလိုမှတ်သားထားလို့တော့မဖြစ်ပါဘူးတဲ့မြတ်စွာဘုရားဟန်တာပါလေဟန်တာရကြီးအကြောင်းကတော့ယောခောအနန္တမယာဓမ္မောစပုဏ္ဏယောစဒီဒီတော်ကိညာတော်အနန္တတဲ့ ငါဖျားရှိကိုရမြတ်ကိုယ်တိုင်45ပါးပါလုံးကရုဏာရှိထားပြီးတော့တမိจิตညာတော်အရင်တည်ပြီးတေသနာညာနဲ့ကောင်းကျိုးချမ်းသာရရှိဖို့ရာအတွက်ညွှန်ပြတဲ့ဓမ္မအချိုးရကြဖြစ်ဖို့ရာညွှန်ပြသတ်မှတ်တဲ့ဓမ္မအချိုးတကျဖြစ်ဖို့ရပါနေတာထိုင်တာတောတာလာတာစားတာတောက်တာဝတ္တယုံတာ ပြောတတ်ဆိုတတ်အောင်ပေါ့လေနေရာဌာနတွေမှာအချိုးတွေကြကဲ့ရဲ့ပွဲတွေဟမ်ကဲ့ရဲ့ပွဲတွေအများမြင်သွားလို့ရှိရင်ကဲ့ရဲ့ပွဲစကားတွေအများပြောလို့ကြားသွားလို့ရှိရင်မကြည်ညိုစရာတွေပေါ့လေအဲ့ဒါတွေပေါ့လေဟမ်အဲ့ဒါတွေမြင်သွားကြားသွားလို့ဆိုရင်ဟမ်အဲ့ဒီလိုဖြစ်သွားပြီဆိုလို့ရှိရင်ဒါအချိုးမကြတော့ဘူး နေရာဌာနတိုင်းမှာအများမြင်ကွင်းမှာရောအများကြားကွင်းမှာရောဟောလိအချိုးတကျအပိုးတည်တည်ဖြစ်ရေးအတွက်ကရုဏာထားပြီးတော့ဒါတွေမလုံးနဲ့ဒါတွေမပြောနဲ့မလုံးကောင်းမပြောကောင်းတဲ့အရာတွေကိုဟန့်တားရတာအစီကံတမတ်တဲ့ခေါ်ပါတယ်ဥပရိတမတ်တဲ့ခေါ်ပါတယ်ဓမ္မဟမ် စည်းကမ်းလေးညွှန်ပြရတယ်စည်းကမ်းလေးပိုင်းခြားသတ်မှတ်ပြရတယ်အဲ့ဒီလိုစည်းကမ်းညွှန်ပြသတ်မှတ်ပြတဲ့အရာဟာဝိနည်းစည်းကမ်းခေါ်ပါတယ်40နဲ့9ဝပတ်လုံးပေါ့မြတ်စွာဘုရားနေရာဌာနအမျိုးမျိုးပုဂ္ဂိုလ်အမျိုးမျိုး အကြောင်းအမျိုးမျိုးဆွဲပြပြီးတော့ ဓမ္မကိုလည်းပဲကရုဏာထားပြီးတော့ကောင်းကျိုးချမ်းသာရရှိဖို့ရညွှန်ပြခဲ့ပါတယ်အချိုရိယဖြစ်ဖို့ရာအတွက်အပိုးတည်တည်ဖြစ်ဖို့ရာအတွက်ဝိနည်းကိုလည်းပဲညွန်ပြတတ်မှတ်ခဲ့ပါတယ်။ငါဘုရားကိုယ်တိုင်ပဲလို့ဆိုပါတယ်။မနေဘူးပေါ့။ အဲ့ဒါတွေကဘာဖြစ်မလဲတောမမစ္စေနတတ်ထာတဲ့တောထိုငါဖျားရှိကိုယ်တော်မြတ်ကောင်းကျိုးချမ်းသာရရှိဖို့ညွန်ပြချက်ဓမ္မနဲ့အချိုးရကြအကိုးတည်ပြီးနေတတ်ထိုင်တတ်ကြည်ကြံတတ်အောင်စားရတောက်တတ်သွားတတ်လာတတ်ကြောတတ်ဆိုတတ်စသည်ပေါ်လေအချိုးရကြဖြစ်ဖို့ရညွန်ပြတတ်မှ သတ်မှတ်ရသတ်မှတ်ခဲ့တဲ့ဝိနည်းထိုဓမ္မဝိနည်းသည်မမိစေနငါဖျားကွယ်သည်ဖြင့်ဝါငါဖျားကွယ်လွန်တော်မူသောအခါ၌ကွယ်သွားတဲ့ငါဖျားပြိဋိဘဆန္ဒမူသောအခါ၌ဘောတထာတဲ့တင်တို့ရဲ့ညွန်ပြသူ ဓမ္မကိုလည်းပဲတတ်မှတ်ပြီးသူစီကကိုလည်းတတ်မှတ်ပြီးသူပဲလို့ဆိုရတယ်။အဲဒီစကားအရဆိုလို့ရှိရင်စောစောပိုင်းကအတိတတတုကံပါဝဆလံနတ္ထိနောသတ္တာဆိုတာပေါ့လေမဟုတ်တော့ဘူးပေါ့မြတ်စွာဘုရားရဲ့မုံမြတ်တဲ့နှုတ်ကပတ်တော်ကြီးဟာနှုတ်ကပတ်တော်မှန်သမျှဟာ ညွန်ပြသူဆရာကြော်သွားပြီလွန်သွားပြီကွဲသွားပြီဆိုတာမဖြစ်နိုင်တော့ဘူးရှိသေးတယ်ဆိုတော့အဓိပ္ပာယ်ပေါ့ကောင်းကျိုးချမ်းသာရရှိဖို့ရာအတွက်ကြီးမားတဲ့မေတ္တာကရုဏာထားပြီးတော့ညွန်ပြသူတမခဲ့သူဓမ္မကိုညွန်ပြသူတမခဲ့သူရှိသေးတယ်စီကံကြဖြစ်ဖို့ရာအတွက်ညွန်ပြသူ စိတ်ကတတ်မှတ်သူရှိသေးတယ်ဒီလိုဆိုရမှာပေါ့ဒီမှာကြည့်လေ55ပါးပါလုံးမြတ်စွာဘုရားကရုဏာထားပြီးတော့ကျွံပြခဲ့တဲ့တတ်မှတ်ခဲ့တဲ့ဓမ္မဝိနည်းဟာအခုအထိပရမတန်ခါရအစပြီးတော့နောက်ဆုံးသထသနာတန်ခါရတင်တဲ့အထိတန်ခါရအတန်တာပေါ့လေစာအုပ်ပြီးပြီးစာရည်နဲ့ပေါ့လေတော့အစစ်အစစ်ရှိခဲ့ပါလား သို့သောအရှိက စောက်ထဲမှာရှိတာလားစောက်ကတစ်ဆင့်နှုတ်ထဲမှာရှိတာလားဘယ်ထဲမှာရှိတာလဲစာသေးလို့ရှိတာလားစာအဲတုတ္တမြညာတက်တက်လားဆိုတော့ဒီလိုတော့မဟုတ်ဘူးဒီလိုတော့တွေ့လို့မရဘူးအတိတရားလေးရှိုံနဲ့ဒါတော့မဟုတ်ဘူးအတိတရားအတိတရားကိုမကျင့်လို့ရှိရင်စောင့်ထဲအတိုင်းပဲဒါဖြစ်တာပဲ အတိတရားတွေအကျင့်တရားပြောင်းရမှာကြည့်ရမယ်ဒီလဆိုင်ရာအကျင့်သမာဓိဆိုင်ရာအကျင့်ပညာဆိုင်ရာအကျင့်ဒီလဆိုင်ရာဆိုလို့ရှိရင်ဝိနည်းပိဋကအစုံရှိတယ်ဒါတွေမလုပ်နဲ့ဒါတွေမပြောနဲ့ဆိုတာပညာချက်ပေါ့လေဟာညွန်ပြသတ်မှတ်ချက်ပေါ်လေလိုက်ရှိတယ်ဒါတိရရှောင်ရမှာဓမ္မကောင်းကျိုးချလာရရှိဖို့ရာအတွက်ညွန်ပြတဲ့ဓမ္မ အများအားဖြင့်ဆိုလို့ရှိရင်တော့ညွန်ပြချက်တမချက်အများအားဖြင့်ဆိုလို့ရှိရင်တော့ကောင်းကျိုးချမ်းသာရရှိဖို့ညွန်ပြတယ်ဟန်တာချက်တွေလည်းပါပါလိမ့်တယ်မှာသို့တော့စီကံအဲစီကံအနေနဲ့တော့မဟုတ်ဘူးပေါ့လေမလူကောင်းပြောကောင်းတဲ့အနေနဲ့တော့ဒါဒီလိုတော့မကြတဲ့အချက်ရှိပါတယ်ကောင်ဓမ္မဆရာမှလည်းဓမ္မဆရာဖို့လို့လိုက်လာရမယ် စိတ်လေးစိတ်ထားနဲ့အတိညာဖွံ့ဖြိုးတိုးတက်ဖို့ရံပေါ့လေအဲဒီလိုက်တာအတိတရားအနေနဲ့အရှင်တရားပြောင်းယူရမယ်ဘုတ်ထဲကစာအုပ်ထဲကစီကံဟာ ကိုယ်စီရောက်အောင်လုပ်ရမယ်ပထမအတိတရားနောက်အရှင်တရားစာအုပ်ထဲမှာပြထားတဲ့ဓမ္မဟာဓမ္မကို ကိုယ်နှလုံးသားရဲ့ရောက်အောင် ကလျာဏမိတ်တာခေါ်တဲ့စာပေနဲ့လက်တွေ့ကျမ်းကျင်တဲ့ပုဂ္ဂိုလ်များကိုချဉ်းကပ်ပြီးတော့ကိုယ်နှလုံးသားနဲ့ရောက်အောင်အဲဒီဓမ္မကိအောင်ကျူစားမယ်။ဓမ္မတိဆိုင်ရာတရားပညာဆိုင်ရာတရားသုတ်တံမှာတော့ဒီလဓမ္မတိပညာဆိုင်ရာတရားတွေအစုံလုံးပြထားပါတယ်။နှလုံးသားနဲ့ရောက်လို့အောင်အတိတရားအနေနဲ့အကျင့်တရားဖြစ်အောင်လုပ်အောင်ပါ။သတ္တယုံနဲ့မရဘူး ဝိနည်းတိရုံလည်းမရပါဘူးကျင့်လည်းကျင့်မှာဒါကိုပြောတာပါဒီတော့ဝိနည်းအခြေခံပြီးတော့မလုကောမပြောကောင်းတဲ့တတ်မှကျွကြတတ်မှချက်ဝိနည်းတွေကိုညွှန်ကြားတဲ့အတိုင်းကိုယ်ကလိုက်လာပြီဆိုလို့ရှိရင်အကျိုးရလကတော့ကိုယ်နှုတ်ဒီလိုမျိုး ပြောเสียကြဲเสียအဖြစ်ကြီးတရှိတယ်ကိုယ်နှုတ်ရင်ကျေးမယ် တန်ရှင်းမှယဉ်ကျေးတာမတန်ရှင်းလို့ရှိရင်ယဉ်ကျေးဘူးလေကိုယ်လုံးတန်ရှင်းအောင်နေရလို့ရှိရင်အပြစ်ကင်းလို့ရှိရင်ဒါယဉ်ကျေးတယ်ခေါ်တယ်ယဉ်ကျေးလို့ရှိရင်နုညံ့တာပါပဲအပြစ်ကင်းမှယဉ်ကျေးတယ်ဆိုတော့တန်ရှင်းတယ်ဆိုတော့တန်ရှင်းမှယဉ်ကျေးတယ်ဆိုတော့တန်ရှင်းအောင်နေရမှာဝိနည်းအဆိုအမိတ်တိုင်းတန်ရှင်းအောင်နေရမှာ ဆိုတန်ရှင်းတယ်ဆိုလို့ရှိရင်ကိုယ်လုံးယဉ်ကျေးတာပဲယဉ်ကျေးတယ်ဆိုလို့ရှိရင်မကြမ်းတမ်းဘူးပေါ့ကျင့်သုံးရင်ကျင့်သုံးတဲ့လောက်ကျွလွန်စော်ကားတဲ့ဝိတိကမကိလေသာတွေလည်းငြိမ့်တော့အေးချမ်းတယ်ပေါ့အဲ့ဒီအပြုမှာနှစ်သက်စရာပဲကြီးညိုစရာပဲဟွန်းအကျိုးရင်းနဲ့နောက်ဆက်တွဲအကျိုးတွေပေါ့လေအများကြီးရတယ်သိကောင်းတာဒါဟာဝိနည်းဆိုင်ရာဆိုလို့ရှိရင် ဝီနည်းကျင့်သုံးတဲ့ပုဂ္ဂိုလ်မှာရှင်မဖြစ်ဖြစ်ယဟန်မဖြစ်ဖြစ်ဝီနည်းသက်ရောက်သွားပြီဝီနည်းသက်ဝင်သွားပြီအသက်ပါတဲ့သာသနာဖြစ်သွားပြီဝီနည်းအာဂုံဆောင်ယုံနဲ့ဝီနည်းရိပ်ဖြည့်တတ်ယုံနဲ့အတိတရားတက်တဲ့နေကတော့ဝီနည်းသက်ရှိတယ်လို့ဆိုနိုင်သေးပါဘူးညွှန်ကြားထားတဲ့အတိုင်းမလူကုန်းရောက်ကုန်းတဲ့အရာတွေသူ့နေရာနဲ့သူ ဟန်တာချက်ကိုကိုကရှောင်ပါမှကိုမှာဝိနည်းသက်ရှိပါတယ်ဒီလောက်ဆိုတော်တော်ကောင်းသွားပါပြီသို့တော်အမွေမွေးတဲ့ရှည်လေးတဲ့အသက်ကလေးကိုဆက်လက်ပြီးတော့မိခင်ဖြစ်သူကလုံလုံလောက်လောက်လို့ကျမတိုက်ကြည့်ဘူးဆိုလို့ရှိရင်ရေအနေငယ်အတွင်းမှာပဲအသက်ထွက်သွားနိုင်တယ်အသက်မထွက်တောင်မှ လုံလောက်တဲ့လို့ချုံမရတော့နုမြတ်တာဖြစ်နိုင်တယ်ဝါဘကျွေးနိုင်တဲ့အရွယ်ရောက်လို့ရှိရင်ဩဇာနဲ့ပြည့်စုံတဲ့ဝါဘကျွေးရမယ်မကျွေးရင်လည်းတည်နိုင်တာပဲမတည်တော့ကလုံလောက်တဲ့ဝါဘမရဘူးဆိုလို့ရှိရင်အာဟာရချုပ်တဲ့တာဖြစ်နိုင်တယ်လူကြောင့်လည်းအာဟာရလုံလုံလောက်မရဘဲနဲ့ တဖြည်းဖြည်းအသက်ရှင်နေရတယ်တာဟာသုံးဖို့သမီးဟာလူမြတ်တဲ့အာဟာရအာရချုပ်တဲ့သားဆိုတော့ကြီးထွားနှုံးဟာမတည်တော့မှကြီးထွားနှုံးဟာအရှိန်အုံနဲ့မတက်ဘူးနှုတ်ကျအာဟာရလုံလောက်တဲ့အခြားသားသမီးများနဲ့ရှင်လိုက်လို့ရှိရင်ဟိုကအရာမောင်းလည်းတက်လာတယ်အလုံးထည်လည်းထွက်လာတယ် ကျမ်းမာရေးနဲ့လည်းညီညွတ်တယ်ယောဂထံခံနိုင်လောက်အောင်လည်းပဲကိုယ်ကံအားကောင်းတယ်သွေးလည်းပါနှုံးလည်းသိကောင်းတယ်ကျမ်းမာရေးကိုယ်လေးတို့လက်ငြိမ်ငြိမ်ထားလက်ငြိမ်ငြိမ်ထားဆရာကောင်းတမဆရာကောင်းတစ်ပည့်ပြီးသားအောင်ဆရာကြီးနာမည်မဆက်နဲ့ပေါ့ဆရာကြီးမဆုံးမလို့ဒီလိုဖြစ်ရတာဆိုတော့အများမြင်သွားလို့ကြည့်ကဲဆရာဖြစ်မယ်နားထောင်ရင်အပြင်ထွက်သွား ဒီလိုတော့လက်ဆောင်ရှိတာမလုံးနဲ့ထောင်ချင်းဒီအိန္ဒိယရထောင်ဆရာသမားတွေနာမည်မဖြစ်နဲ့ဟိုကြည့်ဒီကြည့်လည်းမကြည့်ပါနဲ့တိတ်အရေးကြီးပါတယ်ဒီဟာတွေကသူ့စိတ်တိုင်းလာတော့ဒီလိုလူ့ကျူအာဟာရလုံလောက်လောက်ရတဲ့ ကလေးနဲ့ရှင်လိုက်လို့ရှိရင်နုကျအာဟာရမလုံလောက်ဘူးနုမြတ်အာဟာရချုပ်တဲ့သားအရာမောင်းလဲပူကြအလုံးထယ်လဲပဲတေးတိမ်ကြုံနေပြီးတော့ကိုယ်ကအားလည်းမကောင်းတွေးလည်းပန်လို့လည်းမကောင်းတော့ထိတ်ကလေးသူရောက်ရတာပဲဖြစ်လိုက်လို့ရှိရင်တေးလောက်နီးနီးမတေးတော့မှမရှိဘူးလက်ခံရတာအဲ့ဒီသဘောလေးကြီးရမယ်ဝီနီးတင်တယ် တရားဝင်ပုံမှန်နဲ့ဝေလိကြည့်ရမယ်ကြည့်ရင်အသက်ရှိတာပဲကြည့်လို့အသက်ရှိတာပဲအသက်ပါတာပဲသို့တော့ကုစားလို့ရာစကောင်းနဲ့အာဘဆိုလို့ရှိရင်တော့ထက်ကတကတည်နေလို့ရှိရင်တော့မိမိခန္ဓာကိုယ်မှာဒါယအနာရိယထက်ကတကဖြစ်နေတော့အနိယတိအများကြီးထင်တာပေါ့တိလောက်အောင်အမှန်ကြီးကျယ်တဲ့အပြစ်တွေကျุလို့လို့ရှိရင်တော့အသက်ထွက်သွားပြီပေါ့မရှိတော့ဘူးပေါ့ ကျိုတီလောက်နီးနီးဒီတော်ကြီးကုစားယူရတဲ့အပတ္တိဆိုတာလည်းရှိပါသေးတယ်။တော်ဝန်လေးပါတယ်သူတို့ကတော့ဒီတော့တီလောက်ဖြစ်တဲ့ဖြစ်ချက်တီလောက်နီးနီးဖြစ်ရှိရဲ့ဖြစ်ချက်ဒဏ်ရာအနာတရား လောက်ဖြစ်တဲ့ဖြစ်ချက်ဒီကလေးလေးကို မိခင်ကနှုတ်ကြအာဟာရလုံလုံလောက်လောက်တိုက်ကျွေးရတယ်လို့အသက်မထွက်ဖို့ တရားအနာတရားမဖြစ်ဖို့အဖက်ဖက်ကဆောက်ရှော့ပါတယ်လူမမယ်လေးကိုဆရာကြီးအသိလိုပါတယ်ရှင်ငယ်ရဟန်းငယ်တွေဆိုတော့ဆရာကြီးအသိလိုမိခင်လိုဆောက်ရှော့ကျန်ကနေမှလည်းပြထားတာကမိခင်မိဘလိုဆောက်ရှော့မယ်ဆိုတာပါတယ်ဆောက်ရှောက်ကြရလားဒီလိုဒါသိရေးကြည့်ပါတယ်မဆောက်ရှောက်တော့ဘာဖြစ်လဲဆိုတော့ သာသနာ့ဘဝင်စားမှာတော့တီလာလေးပါလို့ယဟန်ဘဝင်စားမှာတော့ကမဝဇာရွတ်ဖတ်တဲ့အဆုံးမှာပေါ့လေဒီမှာတီလာကအလိုလိုပါလာတော့အသက်ကပါလာတယ်အသက်ပါတဲ့သာသနာဖြစ်တဲ့သို့တော်ဝိနည်းတွေဘာတွေလည်းမတင်သိပေမဲ့လို့မလိုက်နိုင်ဘူးဆိုလို့ရှိရင်တော့ဒဏ်ရာအနာရဖြစ်စေတယ်ဖြစ်ချက်မျိုးအသက်ထွက်ခါနေဖြစ်ချက်မျိုးအသက်ထွက်လာအောင်ဆိုရင်ဖြစ်ချက်မျိုးတွေအဲ့ဒါတွေကိုမဆောက်စည်းဘူးဆိုလို့ရှိရင်တော့ တက်ထွက်သွားပြီမရှိတော့ဘူးပေါ့ဒီတော့အဲ့ဒါမျိုးဖြစ်အောင်ဆရာသမားတွေကတပည့်မွေးထားတဲ့ဆရာသမားတွေကတိတ်အရေးကြီးပါတယ်မွေးကိစ္စကလေးကိုမျက်ခြေမပြနှုတ်ကျအာဟာရတိုက်ကျွေးမှုကအစဆောက်ရှောက်မယ်လို့ဒီလိုဆိုထားပါတယ်သာသနာဒီလောက်ထိဆိုထားပါတယ်နိုင်တဲ့လောက်မွေးပေါ့မနိုင်တော့တော့မွေးနဲ့အဲ့ဒီလိုဆိုလို့ရှိရင်ဒီကလေးဟာ နှုတ်ချုပ်အာဟာရလုံလောက်တော့အာဟာရချုပ်တဲ့တာနှုတ်အဲအဲခုနကပါလဲအဲနှုတ်မြတ်တာအာဟာရချုပ်တဲ့တာမရှိဘူးအရာမောင်းကောင်းလာမယ်အလုံးထည်တွေထွက်လာမယ်ကျမကြီးလည်းကောင်းလာမယ်ကိုယ်ကအားလည်းသိကောင်းလာမယ်အဲ့ဒီသဘောသွားလေးကြီးသိဖို့သိရေးရှိပါတယ်အဲ့ဒီသဘောသွားလေးသိပြီးတော့ဆရာများမှာလုံးဝတောင်းရှိပါတယ် မိခင်လို့သဘောထားပြီးတော့လုံးဝတောင်းရှိပါတယ်ဝိနည်းနဲ့စတဲ့အတိညာလေးတွေစောင့်ကြည့်တတ်အောင်ပြုလုပ်ခဲ့ဖို့တုတ်တန်နဲ့စတဲ့အတိညာလေးတွေကောင်းကျိုးချမ်းသာရရှိရေးအတွက်ညွှန်ကြားညွှန်ကြားချက်ကလေးတွေဒါလေးတွေတစားတစားသင်ပေးရပါတယ်ခုနလို့ကျအာရတိုက်ကျွေးတယ်လို့ပြောလိမ့်မယ်အဲ့ဒီညီအတိုင်းဖြစ်လာပြီဆိုလို့ရှိရင်တော့အများကြီးအလားအလာကောင်းလာပါပြီ အတက်ပါတဲ့သာသနာပေါ်မှာဓမ္မဆင့်လိုက်တဲ့အခါကျတော့ရှင်တန်သာသနာဖြစ်သွားပါတယ်ဝိနည်းတော့ရှိသလောက်ရှိပါရဲ့ဒါပေမဲ့လို့ဓမ္မမဆင့်ဘူးဆိုလို့ရှိရင်တော့ဒီတိတ်္ခာဘုတ်တွေထိမ့်သိရတာအမှန်ခက်ပါတယ်တက်ထွက်နေတက်ထွက်နေလောက်လည်းဖြစ်တယ်တက်ထွက်ခါနီးနီးနီးနီးလည်းဖြစ်နိုင်တယ်ဒါရအနာရလည်းဖြစ်နိုင်တယ် အဲ့ဒီလိုမွေးပြီးရတဲ့ကလေးဟာအမနာကိုခက်ခဲပါတယ်ဒါတော့အဲ့ဒီလိုအနေထားညွန့်ဖြစ်အောင်ပေါ့လေအဲ့လိုအနေထားညွန့်နဲ့တဖြည်းဖြည်းကြီးပြင်းလာတဲ့ကလေးရဆိုလို့ရှိရင်ကြီးထွားတော့ကရက်သွားတဲ့အခါကျမှတော်တော်လေးအသက်ကြီးလာတဲ့အခါကျမှစီကံတင်ပြလို့မလွယ်တော့ပါဘူးစီကံညွန်ပြလို့မလွယ်တော့ပါဘူးစီကံတတ်မှတ်ဖြစ်လို့လည်းမလွယ်တော့ပါဘူးမဝင်တော့ပါဘူးဆိုမှာ ကိုမှကြီးထွားလို့ရပြီးမှနှုတ်မြတ်တာအာဟာရချုပ်တဲ့သားကိုဘယ်လောက်ပဲနှုတ်ချုပ်တိုက်တိုက်ဘယ်လောက်ပဲအာဟာရကျွေးကျွေးပါမှမထူပါဘူးဒီလိုဒီလိုပဲဖြစ်နိုင်ပါတယ်ရုပ်ပိုင်းဆိုင်ရာကသဘောသဘောလေးတွေကိုတည်တည်ချာချာစဉ်းစားလိုက်လို့ရှိရင်စိတ်ပိုင်းဆိုင်ရာအခြင်းပိုင်းဆိုင်ရာလည်းပဲဘဝဝါကြီးရှင်းရှင်းကြီးပေါ်လာတတ်ပါတယ်အဲ့ဒါလိုပြုလုပ်ပေးဖို့သိလိုအပ်ပါတယ်ဆရာတွေမှာလုံးဝတောင်းရှိပါတယ် အတိလိမ်မှာမရှိချသေးတဲ့ဒီလူငယ်လူရွယ်တွေမှာပေါ့လေတဖြစ်တပည့်ကောင်းလေးတွေဖြစ်ဖို့ရတပည့်ကိုတော်လေးတွေဖြစ်ဖို့ရအတွက်ဆရာတွေမှာတိတ်တောင်ရှိတယ်သာသနာ့ဘောင်ရောက်စမှာရှင်လဲရှင်လဲယဟန်လဲယဟန်လိုက်အတက်ပါတဲ့သာသနာကို ကောင်းကျိုးချမ်းသာရရှိဖို့ရာအတွက်တိကျတဲ့ညွန်ပြညွန်ညွန် ညွှန်ပြချက်တဲ့စိတ်ငြိမ်အောင်ထိန်းသိတဲ့နည်းစိတ်အားရှိအောင်ထိန်းသိတဲ့နည်းရှင်းရှင်းလင်းလင်းပိုက်ခြားသိမြင်တဲ့ယုံနာပိုက်ခြားသိမှုကစအတိညာနေထည့်ပေးတဲ့နည်းအတိညာနေရအောင်ပြုလုပ်တဲ့နည်းအဲ့ဒါလိုရှိပြီဆိုလို့ရှိရင်ဒီလူငယ်လူရွယ်တွေတဏ္ဍာမှာစိတ်ဆွမ်းအားတွေအကောင်းသွားပြီ။ နှုတ်ချုပ်အာဟာရတိုက်ကျွေးလို့အားရှိပြီဆိုလို့ရှိရင်တွန်းနာအကောင်းသွားပြီအေးပတ်တာလို့ဘာလို့စသည်ဘာလို့ဒါရှိလို့တွန်းနာအကောင်းသွားပြီဟွန်းဘာမှပြောပါလောက်ထိတ်ဆရာမရှိဘူးအတိညာရှိသွားပြီဆိုလို့ရှိရင်သူ့မှာရင့်ကျက်သွားပြီရင့်ကျက်ပြီဆိုလို့ရှိရင်ခန္ဓာရှိသွားပြီ တိတိလူလူလေးတွေများဆိုလို့ရှိရဲ့တိတိသေးသေးကိုယ်ကိုယ်လေးဆိုလို့ရှိရဲ့သေးသေးကိုယ်ကိုယ်လေးတွေဆိုတော့အထိပါဒလည်းမခံနိုင်ဘူးဥအေးတန်လည်းမခံနိုင်ဘူးအဲ့ဒီအထိပါနဲ့အပူအေးတန်ကိုပေါ့လေအပူတန်အေးတန်ကိုမကျော်လွှားနိုင်ဘူးအာရှိပါတပြေးပြေးအာရှိအောင်လုပ်ရတာအာရှိအောင်စိတ်ပြည့်တဲ့ပုဂ္ဂိုလ်ကငြဲတာအရေးတကြီးနဲ့လုပ်ပြရတယ် အာကြီးအောင်ပြုလို့ရနေပြီးတော့အာတပြည့်ရှိလာပြီဆိုလို့ရှိရင်ခုနအပူဓာအေးဓာကိုလွှမ်းမှုနိုင်လာတယ်ဒီကအာရှိသလားအပူဓာအေးဓာကိုလွှမ်းမှုနိုင်တယ်နောက်ဒီတိတိလေးတွေရစ်ကျက်သွားလို့ရှိရင်ခန္ဓာကြီးဆိုတာရှိလာတာတောင်းတောင်းလက်နှစ်ပါးနဲ့ထီလို့ဘာမှမဖြစ်ဘူးတောင်းတောင်းအပူဓာဘာမှကိစ္စမရှိအေးဓာဘာမှကိစ္စမရှိဘူးခန္ဓာကြီးဆိုတာရှိလာတယ်ခန္ဓာကြီးဆိုတာရစ်ကျက်မှခန္ဓာကြီးရှိတာ ဒီတော့ဝိနည်းအခြေခံပေါ်မှာအသက်ရှိတဲ့ပေါ်မှာတမာတိစိတ်ဆွမ်းအားနဲ့ပညာဘဝရင်းကျက်စေတတ်တဲ့အသိပညာမရှိဘူးဆိုလို့ရှိရင်အနောက်ရှက်တွေကို လွှမ်းမိုးအားမရှိတွေ့လိုက်ဖြစ်အနောက်ရှက်နဲ့တွေ့လိုက်ဖြစ်လိမ့်သွားတာပဲကောင်းဆိုလောကဓာတ်နဲ့ကြုံတဲ့အခါမှာလည်းပဲခံနိုင်အားမရှိ လိမ့်သွားတာပဲ အဲ့ဒီသဘောတော်လေးတွေပြီးပြီးတော့ဗောလေအခြေခံကိုရင့်တီလာပေါ်မှာစိတ်စွမ်းအားရှိအောင်လို့ဓမ္မနဲ့ဖြည့်ပေးဖို့သိရေးကြည့်ပါတယ်စိတ်ရေးကျအောင်လို့အတိညာဖော်ပြတဲ့ဓမ္မနဲ့ဖြစ်ဆွေးပေးဖို့ရေးကြည့်အောင်ပြုလုပ်ပေးဖို့လိုပါတယ်အဲ့ဒီလိုဆိုလို့ရှိရင်တိရအခြေခံတဲ့ပုံမှာကိုနှုတ် အပြည့်နာစာကင်းတော့ကိုယ်ရည်ကြည်မှုနှုတ်ရည်ကြည်မှုရတယ်လို့စိတ်ပိုင်းဆိုင်ရာကလည်းပဲအပြည့်နာစာကင်းပြီးတော့ရည်ကြည်မှုတွေရလာမှာပေါ့အတိညာရှိတော့အတိညာပိုင်ရှင်လေးတွေဖြစ်လာမှာပေါ့အခုကာလတာမယဟံတာမံတာမဏိတဲ့ပြီးသားတဲ့တာမဏိပြီးသားတဲ့ယဟံ စိတ်နေစိတ်ထားကောင်းတဲ့တာဝတိစိတ်နေစိတ်ထားကောင်းတဲ့ယဟန်အတိညာရှိတဲ့တာဝတိအတိနာအတိညာရှိတဲ့ယဟန်အတိညာရင့်ကျက်တဲ့တာဝတိအတိညာရင့်ကျက်တဲ့ယဟန်သီလသမารိပညာစုံသွားပြီဆိုလို့ရှိရင်မိုးရကျုံနှပ်ပြီပေါ့အဲ့ဒါလို့မိုးရကျုံနှပ်ဖို့ရအတွက်ခုနဓမ္မဝုနိယဆိုတာမြတ်စွာဘုရားကငါဘုရားကွယ်တဲ့အခါမှာ တင်းချစ်သားတို့ရဲ့ကောင်းကျိုးချမ်းသာ ရရှိဖို့ညွှန်ပြတဲ့ဆရာဆိုလည်းဟုတ်တယ်အကျိုးရဖြစ်ဖို့ရာအတွက်ညွှန်ပြတတ်မှပေးတဲ့ဝိနည်းဆိုတာလည်းဟုတ်တယ်ဒီမြတ်စွာဘုရားညွှန်ပြတတ်မှပေးတဲ့ဓမ္မဝိနည်းကိုကိုယ်တဏ္ဍာနဲ့မှလက်တွေ့ကျင့်သုံးခြင်းအပြင်ရှိအောင်လုပ်ဖို့လိုတာပဲ သိအောင်ဆိုတာကစာပေလေးလာလို့ရှိသိတာပါရှိအောင်လုပ်ပြီးလို့လိုတယ်ရှိလာလို့ရှိဓမ္မဝိနည်းရှိပြီဓမ္မဝိနည်းအသက်ပါပြီဓမ္မဝိနည်းရှင်းတာပြီအဲ့ဒါလို့ဆိုလို့ရှိရင်ဓမ္မဝိနည်းနဲ့ဓမ္မဝိနည်းကိုညွှန်ကြားသူတတ်မှတ်ပေးသူ ဖရာလည်းပဲရှိပြီလို့ဆိုရပါတယ် ဓမ္မဝိရိယခြေတံပြုလုပ်တာနဲ့ပဲဓမ္မဝိရိယနဲ့ညွှန်ကြားသူဖရာဟာတသားတည်းဖြစ်ပြီးတော့ဓမ္မဝိရိယရှင်တန်သလားဖရာလည်းပဲရှင်တန်နေပြီလို့ဒီလိုဆိုရမှာပါပဲအဲ့ဒါဟာတက်တော်ထီရှားမြတ်ဖရာပဲจิตသုံးသူရှိတဲ့၍ဒီလဆရာသမာဓိဆရာပညာဆရာပေါ့လေ ဓမ္မဝိနည်းရောကျင့်သုံးသူရှိရ၍ကျင့်သုံးတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဓမ္မဝိနည်းရှင်တန်နေမယ်သီလဆင်ရခြင်းသမာဓိဆင်ရခြင်းပညာဆင်ရခြင်းရှင်တန်နေမယ်ရှင်နေမယ်တန်နေမယ်ရည်ချက်နေမယ်အသက်ဆက်နေမယ်အခုလိုမျိုးကောင်းလေးတွေမျိုးသားလေးတွေကနေပြီးတော့ ပြုပြင်ပေးသလောက်မျိုးကောင်းမျိုးတတ်ပြီဆိုလို့ရှိရင်နောက်အနာဂတ်မျိုးစစ်တွေလည်းပဲဒီလိုကောင်းသွားလိမ့်မယ်ဆိုတာပေါ့လေဒီလိုဆိုရမှာပါပဲဒီတော့အနာဂတ်မျိုးစစ်ကောင်းဖို့လည်းပဲသိအရေးကြီးတယ်ဆိုတာပြပါတယ်ဒီတော့သာသနာအတိုင်းဝိုင်းကြီးကောင်းဖို့ဆိုတာကဆရာကြီးမှသိတည်ပါတယ်ဆရာကြီးကတော့ကိုယ့်တပည့်ကြီးကောင်းစားစေချင်မှာပါပဲ ကောင်းစားစေချင်ရင်ဘာလို့လဲကောင်းအောင်လုပ်တဲ့နည်းတွေရှိတယ်သီလဆိုင်ရာသမာဓိဆိုင်ရာပညာဆိုင်ရာပေါ့လေအသက်ပါတဲ့နည်းရှင်းတာတဲ့နည်းတွေရှိတယ်အဲ့ဒီအသက်ပါတဲ့နည်းရှင်းတာတဲ့နည်းတွေကိုဆရာကြီးကရှင်းတန်းကနေပြီးတော့စံပြအနေနဲ့နည်းယူရလောက်အောင်လူငယ်လူရွယ်တွေနည်းယူရလောက်အောင်ကြင့်ပြီးဆိုရင်လူငယ်တွေကလည်းနောက်ကလိုက်လာပြီနောက်ကလိုက်လာပြီဆိုလို့ရှိရင်ဆရာနဲ့တပည့်အတိုင်းဝိုင်းကြီးက အပြစ်ကင်းတန့်ရှင်းပြီးတော့ရင်ကျေးတဲ့အတိုင်းဝိုင်းကြီးနုညံ့တဲ့အတိုင်းဝိုင်းကြီးအေးချမ်းတဲ့အတိုင်းဝိုင်းကြီးနှစ်သက်စရာကဝင်တဲ့အတိုင်းဝိုင်းကြီးဖြစ်တော့မှာပဲဘဝအဆက်ဆက်ပေါ်လိတန်တိဆက်တန်တရားလျှောက်မှာတခါလဲပါသွားမှာပဲဒီဘဝမှာလဲဘလောက်ဖို့တံမလဲဆိုတော့ကြီးပေါ့ဒီတော့တပည့်တော်တို့တွေ့ဒီတဘာဝလေးတွေကိုကျမ်းဂန်ကပြလို့အတိရှိထားပြီဆိုရင် အတိတရားလောက်မှရမနေပဲနဲ့အတိတရားကညွှန်ပြတဲ့အတိုင်းလက်တွေ့ကြားကြသီလဆိုင်ရာဓမ္မတိဆိုင်ရာပညာဆိုင်ရာသုံးပါးဝိနည်းဆိုင်ရာဓမ္မဆိုင်ရာဆရာသမားတွေကညွှန်ပြတဲ့အတိုင်းဆရာသမားတွေဆိုတာလက်တွေ့စာပြရှိတဲ့ဆရာသမားတွေကိုပြောတာပါอืมရှားရမယ်ဆရာသမားယထာဘုဒ္ဓညာနာယတတ္ထပရိယေတိတဘောဆိုတာပါလေအရှိအရှိတိုင်း အမှားအမှန်တိုင်းကိုယ်ပိုင်ရတဲ့သိရှိဖို့ရာအတွက် ကောင်းကျိုးချမ်းသာရရှိဖို့ညွှန်ပြသူဆရာတတ်မှတ်ပေးသူဆရာဒါဒီဒါဒီဒီလိုလို့တတ်မှတ်ပေးသူဆရာအချိုးရိကျဖြစ်ဖို့ရာအတွက်စီကံဥပဒေညွှန်ပြသူဆရာတတ်မှတ်ပေးသူဆရာအဲ့ဒီဆရာကိုမရမနေရှာဖွေရမယ်ဒီလိုအဆိုရှိပါတယ် အများစုအဲ့ဒီလိုရှာဖွေကြပါရဲ့လားအဲ့ဒီလိုသဘောလေးရှိပြီးတော့လမ်းစာလေးတွေပေါ်အောင်လုပ်ပေးသူဆရာသမားဘယ်လောက်ရှိကြပါသလဲရှိရောလမ်းစာလေးတွေပေါ်ပေးပြီးတော့ရှောက်အောင်လည်းပဲနောက်ကတွန်းအားပေးသူဆရာသမားတွေဘယ်လောက်ရှိကြပါသလဲဆရာဒီကိုယ်တိုင်ကလည်းပဲအဲ့ဒီယထာဘုဒ္ဒညာနဲ့သတ္တပရိယေတိတဘောဆိုတာဟော ဘယ်လောက်အတိုင်းအတာတွေရှိနေမလဲဆိုတာပေါ့လေသုံးသပ်ဖို့သိအရေးကြီးပါတယ်သုံးသပ်လို့ကိုယ်မှလူတယ်ဆိုလို့ရှိရင်ကိုကလူငယ်တွေရဲ့ရှေ့မှာလူငယ်တွေလမ်းပြဆရာလို့ရတာဖြစ်တော့ကိုယ်ဆရာသမားအတိုင်းဝိုင်းကြီးကောင်းကျင်ရင်ကောင်းမှချမ်းသာဖို့ချမ်းသာနိုင်မယ်ဆိုရင်တပည့်တွေကိုသီလဆိုင်ရာသမာဓိဆိုင်ရာပညာဆိုင်ရာ ကျင့်ဤမှနေကြဖို့အတိတရားတွေရဖို့အတိတရားနေအကျင့်တရားရဖို့တိတိကျကျညွှန်ပြနိုင်တဲ့ဆရာကြီးအရေးကြီးပါတယ်ညွှန်ပြရမှာလည်းပဲတကယ်စံပြဖြစ်လာအောင်လည်းပဲခြေတန်းကလည်းပဲကျင့်ပြရမယ်ဟန်ပြကျင့်ပြတာမဟုတ်တကယ်ကိုကျင့်ပြမှာအဲ့ဒါလို့ရှိပြီဆိုလို့ရှိရင်ဆရာနဲ့တပည့်ဟာသီလသမာဓိပညာအကျင့်သိက္ခာတွေ တိုးတက်ပြီးတော့ပြီတဘာဂဝုတိဆိုတာပေါ့လေညီညာသောအသက်ဝေးမှုရှိလာတာညီညာသောလှုပ်ရှားမှုဒါတွေရှိလာတာဒါတွေကိုဆက်ထိန်ထားလို့ရှိရင်တိပ္ပလေးများရှင်သန်နေသလိုပေါ့လေနောက်ရှင်သန်ရအောင်ဆက်ပြီးတော့ထိန်လို့ရှိရင်အတိုင်းကဲ့အဖူးအပွင့်နဲ့ဝေဝေဆာဆာဖြစ်တယ်လို့ပေါ့လေဒီသာသနာကို ကြည်ညိုတဲ့ပုဂ္ဂိုလ်တွေကစောင့်ကြည့်ကြတာ လိုအပ်တဲ့ပစ္စည်းလေးပါးနဲ့ပံ့ပိုးမယ်ပစ္စည်းလေးပါးဘာမှခဲရင်ကောင်းကောင်းလာချင်းပစ္စည်းလေးပါးဘာမှခဲရင်ပံ့ပိုးသူအရေးများလာမယ်ယုံကြည်သူများတော့ချင်းကပ်သူများပြီးတော့ယတ္တဆိုတာလည်းထူးခြားလာမယ်ကောင်းတဲ့လည်းပဲကျွဲလာမယ်သီလသမာဓိပညာအကျင့်တရားတွေနဲ့အတိအပွင့်ဝေဆာစာတွေလည်းပုံဖြစ်လာမယ်ဝိရုဒ္ဓိဖြစ်လာမယ်အဲ့ဒါကိုဆက်ထိန်လို့ မျိုးကောင်းတဲ့ကောင်းပြီမျိုးတန်းတဲ့တန်းပြီဆိုလို့ရှိရင်ပန်းမယ်လေးတွေကိုယ်နေရာစိုက်ထားလို့ရှိရင်မြင်တဲ့ပုဂ္ဂိုလ်ကပန်းမျိုးကောင်းရင်ကူးရှင်ကြတယ်လေတိတိပင်လေးနဲ့စိုက်ထားလို့ရှိရင်မျိုးကောင်းရင်ကူးရှင်ကြတယ်လေအော်ဒီလိုမျိုးကောင်းလေးလူချင်းပါပြီဒီလိုတိတိမျိုးကောင်းပင်လေးတွေလူချင်းပါပြီမျိုးလေးတွေလူချင်းပါပြီဆိုတာတောင်းဆိုလာတာပဲဟောတောင်းဆိုတဲ့ပုဂ္ဂိုလ်ကြီးဖြန့်ပြီး သူတို့ကမတောင်းဆိုဘဲနဲ့ဒါကြီးဖြန့်စကောင်းတယ်ဆိုပြီးတော့ဖြန့်ပေးပေါ့ဖြန့်ပေးလို့ရှိရင်ဒီလိုသီလသမာဓိပညာအတိတရားအကျင့်တရားနဲ့ပြည့်စုံတဲ့ဆရာအဆက်ဆက်ဘယ်ပြတ်ပါတော့မလဲတဏီယာမတဏီယာတယောမတယောတနေမတနေတမျိုးကတမျိုးပေါ့လေတတိုင်းမတတိုင်းတနိုင်ငံမတနိုင်ငံပေါ့လေဒီအရည်ပြတ်သွားမယ်အဲ့ဒါဝိရုဒ္ဓီခေါ်တယ် သေးသေးချာချာဝုဒ္ဓိဝိရောလူဝေပုလဆိုတာမျိုးပေါ့ဒါမျိုးသေးသေးချာချာသိကြပါရဲ့လားမသိရင်သိအောင်လုပ်ဖို့လိုတယ်စာတိကနေပြီးတော့လက်တွေ့သိရောက်အောင်သီလသမာဓိပညာအခြေတရားနဲ့ဝုဒ္ဓိဖြစ်ဖို့ဆက်ထိန်းထားလို့ရှိရင်ကြည်ညိုသူကုညီသူပေါ်ပြီးတော့ကောင်းတဲ့တွေလည်းကျွယ်ပြီးတော့ပိုးပြီးတော့သီလသမာဓိပညာအရှင်တရားတွေနဲ့အခက်လက် အတိအပွင့်တဲ့ဝေဆိုတာဖြစ်လာမယ်မျိုးကောင်းတဲ့ကောင်းအောင်တန်တဲ့တအောင်ထိမ့်သိမ့်ပြီဆိုလို့ဒီဒီမျိုးကောင်းဖြတ်မှုလည်းလွယ်သွားပြီဗီဇမမပင်မတန်ဆိုတာပေါ့လေဗီဇမမလို့ရှိပင်မတန်ဗီဇမှန်လို့ရှိရင်နောက်ထပ်မျိုးဆက်တွေဟာအပင်တန်မှာပဲအပင်တန်လို့ရှိရင်အပွင့်အရွယ်စားတဲ့ပြင်ဆိုလို့ရှိရင်အရွယ်ကောင်းစားရမယ်အဖူးပွင့်စားတဲ့ပြင်ဆိုအဖူးပွင့်ကောင်းစားရမယ်အတိစားတဲ့ပြင်ဆိုလို့ရှိရင်ဖုံဖုံဖြိုးဖြိုးအရေရှိုးရှိုးနဲ့ ဒီစားမှာအဲ့ဒီလိုနေမျိုးဖြစ်လာနိုင်တယ်ဥဒိဝိတုံလေးဝေပုလဆိုတာဖြစ်နိုင်တယ်ဒါသိအရေးကြီးပါတယ်ဟွန်းအဲ့ဒီလိုဆိုလို့ရှိရင်ရှင်သာမဏေလေးတွေကအစပေါ့လေကြီးညိုဝဲဆောင်လို့သိကောင်းတာပဲဒီနေရာဌာနမှာလည်းအချင်းချုပ်ပြောချင်တာတော့အတုကမင်းတရားကြီးလက်ထက်က သူမသိတဲ့သူတူသူ့နောင်တော်တယောက်ရဲ့သားလည်းပေါ့လေ နေကရောရတာမဏိလေးမြန်မာတန်နဲ့ဆိုနေရောရတာမဏိပေါ့လေနေရောရတာမဏိလေးရဲ့ဆွဲဆောင်အားဟာပေါ့လေဘယ်လောက်ကောင်းတယ်လဲဆိုတော့ဘယ်လောက်ကြီးမားတယ်လဲဆိုတော့ကြည့်ပေါ့ဟွန်းတစ်ချိန်မှာတဲ့အတုကမေတ္တရားကြီးပေါ့လေဓမ္မဒါစာဆိုတာဘုရားကတော့အမှန်တရားကြုံရဆက်တဲ့ဘုရင်ကြီးပါပဲဒါချပြီးတော့ဓမ္မကြီးကံပြီးတော့အုပ်ချုပ်တဲ့အခါမှာဓမ္မဒါစာဖြစ်သွားတယ် စန္ဒတုကနေပြီးတော့ဓမ္မတုကဖြစ်သွားတယ်အတုကဓမ္မရစာအရှိပဲမြတ်တာမူးနေတဲ့ပရိမောက်တစ်ခုကနေပြီးတော့ပေါ့လေပရိမောက်ဖွင့်ပြီးတော့စဉ္ညာလျှောက်နေခေါက်တုခေါက်ပြန်လျှောက်နေရှိဘက်ကိုမျက်နှာမူပြီးတော့ဒီပရိမောက်အနိပါမှာပေါ့လေ အဲ့ဒီခိုက်တာလေးမှာပဲနေကရောဓတာဝဏီလေးဟာမင်းရင်ပြင်ကိုဆက်ရောက်လာတယ်ဘယ်ပုံစံနဲ့ဆက်ရောက်လာကြတော့တန်တိတရိယမျက်စိလက်ခြေစသည်ပေါ့လေလှုပ်ရှားခြင်းပြီးတော့ငြိတ်သက်တဲ့အိန္ဒိယပေါ့လေငြိတ်သက်တဲ့အိန္ဒိယနဲ့ဟုတ်လားလေတတ္တမနတော်တဲ့ ကိုယ်ရင်းကຢာကနဲ့လှုပ်ရှားတာမရှိဒေါသနဲ့လှုပ်ရှားတာမရှိကိလေသာလှုပ်ရှားမှုမရှိဘဲနဲ့ငြိမ်သက်သောစိတ်ကလေးရှိပြီးတော့လာတယ်ယူရမတ္တပက္ခမာနောတဲ့တဘိုးတပြန်ပေါ်လीစက်ကုံတည်းချပြီးတော့လည်းလာတယ်အဲ့ဒီအခြေအနေလေးကိုအဲ့ဒီခိုက်တာမှာအသုကမင်းတရားကြီးမြင်လိုက်တာပေါ့လေအဲ့ဒီရက်ပါပဲဒီပရိမဘုတ်ကနေပြီးတော့ စဉ္ညာရှောင်ကြီးရပ်ပြီးတော့မြင်လိုက်တာပေါ့လေအဲ့ဒီနိရောဓတာမဏေလေးကိုမြင်းရင်ကြီးကရှောက်ပြီးတော့အခုလိုရင်ရင်ကျေးကျေးလုံလုံခြုံခြုံတည်ငြိမ်သောအိမ်ကလေးနဲ့အရိယဘုံနဲ့ပြည့်စုံပြီးတော့ပေါ့လေကြွရောက်သွားတဲ့တာမဏေလေးကိုတွေ့လိုက်တော့ခါရဲသူစဉ်းစားမိတယ်စိတ်ထရတော့တော့ကြည်နတ်သွားပြီ ဟောအများစုလူတွေကတော့တောရထရပြီးတော့အရိယဘုံ၄မျိုးလုံးမှာဆိုလို့ရှိရင်အများစုပြက်လွင်တဲ့စိတ်ရှိကြတယ်ပြက်လွင်တဲ့စိတ်ကြီးဟိုကြီးဒီကြီးဟိုငေးဒီငေးပေါ့လေလက်ကလက်ဆော့ခြေဆော့တမင်များတောရရတမင်များလို့ပေါ့လေရန်သူကြီးရဗာကြီးရအစာကြီးရဆိုတော့တောရကအမြင့်ပြလှုပ်ရှားနေတဲ့တမင်လိုပဲတဲ့ တမင်လှုပ်ရှားပုံမျိုးပဲလေ။အော်ဒီကလေးကတော့ကိုရင်လေးပါလေ तू မသိပါဘူး။ तू ကဘာသာရှားကိုအစတုန်းက तू ကသူ့ဖေတွေယူတဲ့အယူဝါဒ။ကိုတုံးလုံးကိုတော်ကြီးတွေကိုကြည်ရတာ။အော်ဒီကလေးကတော့စိတ်ကမပြောင်းဘူးနော်တဲ့စိတ်ကတည်ရင်အဝိကိတစိတ်တော့မပြတ်လို့တော့စိတ်လည်းရှိတယ်ပြီးတော့အတိဝိယတ အလောကိတဝီလောကိတသမေဇိတပတာတိတတောပတိတဲ့သူ့ရဲ့အပြုအမူလေးဟာပေါ့လေရှေ့တဲတဲ့ကြည်ပုံဘေးရောက်ရှိလို့ကြည်ပုံလက်ချေကွဲပုံစမှုံပေါ့လေဒါလေးဒီအမူအရာလေးကတိတ်ကိုလှတာပဲခံရတဲ့စကားလုံးနဲ့ပြောလို့ရှိရင်တော့တင့်နေတယ်ပေါ့ကလေးပြောပြောလို့ရှိရင်တိတ်ကိုလှတာပဲ မျောလေးကဘီစိတ်ကျင်တတ်တာပဲတကယ်ပဲဒီလိုပုဂ္ဂိုလ်ရဲ့တဏ္ဍာမှာလောကုတ္တရာဓမ္မပေါ်လေအစစ်မြင့်တဲ့ဓမ္မရှိရလိမ့်မယ်တဲ့မင်းအတိမျိုးနဲ့ထောက်ဆပြီးတော့ပေါ်လေဒီပုဂ္ဂိုလ်ဒီတဏ္ဍာတရားထုတရားမြတ်ပေါ်လေလောကုတ္တရာရှိရလိမ့်မယ်ဘာဖြစ်သွားလဲဆိုတော့အတုကမေတ္တရာကြီး မြင်မြင်ချင်းပေါ့လေဒီကိုယ်လေးပုံမှာကြည်ညိုတဲ့စိတ်ပေါက်သွားတယ်ကြည်ညိုတော့တယ်မြင်ကွင်းလေးတရားတော့စိတ်ကကြည်သွားတယ်နောက်မသွားဘူးလေအခုကလာတချို့ကလေးလက်ဆောက်ရှေးဆောက်ဟိုကြည့်ဒီကြည့်ဟိုငေးဒီငေးပေါ့လေဒီလိုမဟုတ်ဘူးကြည်ညိုစိတ်ပေါက်သွားတယ်ပြီးမှတတတိတဲ့ချစ်သွားတယ်ကိုယ်လေးကိုကလေးရောပြောလို့ရှိချစ်သွားတယ်စိတ်ကြည်တယ်တော့ဒီကိုယ်လေးကြည့်ရတာကို သိချေတတ်သွားတယ်ချစ်သွားတယ်ချစ်သွားတော့ဘလောက်လိပြုလဲဆိုရင်အလောကမြေတရားကြီးမနေနိုင်မထိုင်နိုင်အောင်ပြစ်သွားတယ်ဟာဟုတ်ကလေးဟုတ်ကလေးလိုက်ပြရတာဟုတ်ကလေးသွားခေါ်ရစမ်းပါဘောမင်းချင်းနေလို့တာတတောက်လွတ်လိုက်တယ်တိတ်ပြီးတော့ဒီကိုယ်ကလေးကိုတွေ့လို့တဲ့ဆန္ဒကစောနေတော့လွတ်လိုက်တာတော့တွတ်တွတ်သွားမှာပါပဲဒါပေမဲ့လည်းသူ့စိတ်ထဲမှာနှီးနေတယ်ဒီနောက်တတုတ်တက်လို့နောက်တုတ်တက်အဲ့ဒီလောက်ထီတော့မှအတော့ကမင်းတရားကြီးဟာ ရာဇရာဇဣန္ဒြိပြက်လောက်ဖြစ်သွားတယ်ဒီလောက်ထိကိုယ်လေးရဲ့ဣန္ဒြိဟာဆွဲဆောင်နေတယ်အဲ့ဒီမှာဒန္တဒန္တဆိုတာကဇာတောတာမောဟလှုပ်ရှားမှုမရှိဘူးဆိုလို့ရှိရင်ဒါယဉ်ကျေးတယ်ခေါ်တာပဲသူ့ဘက်ကအမြဲပြအမှတ်ကလေးကလည်းပါတယ်ဆိုတော့အမြဲပြအမှတ်ရှိနေတော့ သူစိတ်ဟာလုံချုံနေတယ်တတိရှိနေတော့တတိနဲ့အကာအကွယ်ပေးထားတော့စိတ်ဟာစိတ်ထဲမှာຢာကလည်းမှုဒေါသလည်းမှုလုံလုံချုံချုံဖြစ်နေတယ်အဲ့ဒါဂုတ်တခေါ်တယ်ပြီးတော့မျက်စိစတဲ့အိန္ဒြေကိုလည်းတောင်ကြည့်မြောက်ကြည့်မကြည့်တော့တန်တိန္ဒြေရငြိမ့်တဲ့သောအိန္ဒြေလည်းရှိတယ် အများမြင်လိုက်လို့ရှိရင်သွားတာရတာနေတာထိုင်တာပေါ့လေကုသဆန္ဒအရိယပုဂ္ဂလည်းပဲကျင့်တတ်เสียကောင်းတော့ဖြစ်တာမလို့သူအရိယပဋ္ဌတန်တဗလာအရိယပဋ္ဌသံပါဏဒီလိုဆိုရတယ်မှာကိုကြီးလေးရဲ့ဂုံကြီးကဒန္တာကိလေသာလှုပ်ရှားမှုရှိတဲ့အတွက်ရင်ကျေးတယ်အမကလေးပါတဲ့အတွက်လုံခြုံတဲ့ ကိုဒီဒီမကြည့်ပဲနဲ့ဣန္ဒြေရတယ်သွားတာလာတာဒီအမူအရာလေးတွေကလည်းကျင့်တတ်ဖွယ်ကောင်းလို့အရိယဘုံနဲ့လည်းအဲကောင်းတဲ့အရိယဘုံနဲ့ကြီးကြီးဝဲဆောင်တဲ့အရိယဘုံနဲ့လည်းပြည့်စုံတယ်တဲ့အဲ့ဒီကိုယ်လေးမှာရှိတယ်အများမြင်ကွင်းမှာကြည်ရစရာကောင်းတဲ့ဆွဲအားအာတောကမိန္ဒိယကြီးမနေနဲ့တော့ဘူး ဒီတော့တပည့်တော်တို့တွေတပည့်တော်တို့မွေးထားတဲ့ကိုယ်လေးတွေလွန်ခဲ့တဲ့နှစ်ပေါင်း2000က2000ကျော်လောက်ကနိရောဓစံတာမဏေလေးစံချိန်မမီသည့်တရားတော်မှဩရှိတော့ကိုယ်လေးတွေဆရာကြီးကဒီလိုသင်ပေးတယ်ဒီလိုသင်ပေးလို့ဘုရားဘာသာမဟုတ်တဲ့အာတုကမင်းတရားကြီးကကိုယ်လေးအမူအရာတွေ့လိုက်တာနဲ့ပဲကြည်ညိုစိတ်ပေါက်ချစ်ခင်စိတ်ပေါက်ပြီးတော့ဖြစ်သွားတယ် သူ့စံချိန်မမီတော့မှမိတော့တော့မိအောင်ငါတို့တပည့်ဒီမွေးမယ်ဆိုတာပေါ့လေငါတို့တတူရလည်းပဲတပည့်ဒီမွေးအောင်မြင်တဲ့မွေးနိုင်လောက်အောင်တပည့်များရဲ့စံပြဖြစ်ဖို့လည်းလိုအပ်တယ်ဆိုတာပေါ့လေအဲ့ဒါလို့မြာအဲအမြဲတစေပေါ့လေစိတ်ထားမျိုးတွေရှိလို့ရှိရဲ့ဒီသာသနာဟာတနေ့တနေ့တလနဲ့တလတနေ့တနေ့တိုးတက်လာမှာပါပဲ။ အခုသာသနာဆုံးယုံနေပါတယ်တတော်ဆုံးယုံနေပါတယ်ပိနေသည်လေးစိတ်စိတ်လိုက်လို့ရှိရင်သုံးစိတ်ကပုတ်သွားပါပြီတစိတ်ပဲကောင်းတော့တယ်ကောင်းတဲ့စိတ်လေးကိုကြည်ကြည်လေးလေးတိတ်တိတ်တဲတဲကောင်းဖို့တန်တန်မာမာကောင်းဖို့နောက်အနာကမျိုးဆက်တိတိဆက်ဖို့ရာအတွက်မျိုးကောင်းနိုင်လောက်အောင်တတ်ဖို့ ရုပ်ထုနဲ့တတ်မှုအဲ့ဒါလေးကိုဝိုင်းထိန်ဖို့လိုပါတယ်အမြောင်ရင်ကြီးစွာနဲ့ဝိုင်းထိန်ဖို့လိုပါတယ်မထိန်နိုင်ရင်ဗမာပြည်ကသာသနာမကြခင်ထွက်တော်တော့မှာပါအမိကသာသနာလောက်ပဲရှိမှာပါအမိကဗုဒ္ဓဘာသာဝင်လောက်ပဲဖြစ်မှာပါအမိကဗုဒ္ဓဘာသာဝင်ဆိုတာကတမယိုးကြပဲဘာမှပြုပြင်ပြောင်းလဲတဲ့မရှိဘဲနဲ့တမယိုးကြတိမ်သွားတယ်ဗုဒ္ဓဘာသာဝင် သမီးယုတ်ကြဆိုတာကမှုံမွှားမွှားပဲမှုံမွှားမွှားဆိုတော့ဘာမှပြတ်သားတာမဟုတ်ဘူးမပြတ်သားဘူးဆိုမရေမညာပဲမသေးမချပဲချိနေတယ်အစမ်းရောက်ဒီလက်ဆိုင်သမာဓိဆိုင်ရာပညာဆိုင်ရာအကျင့်တွေသင်ကြားတယ်ဒါပေမဲ့လို့အနှစ်သာရနဲ့ပြည့်စုံအောင်ကျင့်သုံးရေးကြတော့အားနေတယ် အတိတရားတော့ရှိပါအတိတရားဆိုတာသံဝဲအောင်လို့အတိတရားပေါ့ကြည့်မှုရအတိတရားရှေ့ရှုပြီးတော့သင်လို့အတိတရားရှိပြီဆိုလို့ရှိရင်အကျင့်တရားဖက်လာပြီအတိတရားတော့ရှိပါရဲ့အကျင့်တရားမရှိတဲ့အတွက်အဆံကြောင်ဖြစ်ပါတယ်အနှစ်သာရနဲ့ပြည့်စုံမှုစုစီစီပဲသာသနာနဲ့ပတ်သက်လာလို့ရှိရင်တကွေသာသနာပဲဖြစ်ဖြစ်ကိုယ်ဝိဉ္ဇဉ်သာသနာပဲဖြစ်ဖြစ်စုစီစီပဲ ပတ်သက်လာလို့ဆွေးနွေးလို့ရှိရင်ဆိုစီးစီးပဲဘာမှလေတွတ်တွတ်လက်လက်ချစ်ချတဲ့တော်မရှိဘူးအီအဲနဲ့ပြီးတာပဲဆိုစီးစီးဆိုလို့လူမကြီးတို့ညောင်းနာနာပဲအမိကမယ်အဲ့ဒီအနေမျိုးနဲ့လာအများစုမှနေခဲ့တာတော်တော်လေးကြာပါပြီအ ਨੇ စုလေးလောက်ပဲရှိပါတယ်ဒီအ ਨੇ စုလေးကိုจิตတဲ့จิตမာတဲ့မှာ အားကောင်းတဲ့ကောင်းအောင်အားရှိတဲ့ရှိအောင်ပေါ့လေတမယုတ်ရအစဉ်ကနေတမယုတ်ရတော့အစဉ်ရောက်အောင်အခုလိုအတ္တိတရားအကျင့်တရားနဲ့ပေါ့လေဓမ္မဝိရိယနဲ့မြင့်တင်ပေးဖို့ရာအတွက်အလုံးမှာတောင်းရှိသည်တဲ့မြင့်တင်ပေးလို့မြင်မလာပြီဆိုလို့ရှိရင်ကိုယ်ရှင်ကောင်းလေးတွေထွက်လာမယ်ရန်ကောင်းလေးတွေထွက်လာမယ်ရှင်ကောင်းနေရန်ကောင်းဖြစ်မယ်ရန်ကောင်းနေဘုန်းကြီးကောင်းဖြစ်မယ်ဘုန်းကြီးကောင်းနေပြီးတော့တိုက်တာတွေအုပ်ချုပ်နိုင်တဲ့ ဆရာကြီးဖြစ်လာမယ်တဏ္ဍငါလုံးရဲ့ဆရာကြီးလည်းဖြစ်လာမယ်တကယ်လို့တဏ္ဍငါရဲ့ဆရာဖြစ်သည့်ကြောင်တော့မှကိုယ်အတိုင်းဝိုင်းနည်းနဲ့ကိုယ်အတိုင်းဝိုင်းကောင်းမှအဖို့ကောင်းမှချမ်းသာရရဆိုတဲ့အတိုင်းပေါ့လေအတိုင်းဝိုင်းကောင်းနိုင်တော့အောင်ဆရာလုပ်တဲ့ပုဂ္ဂိုလ်ကရှေ့ကစံပြအနေနဲ့အတိတရားအကျင့်တရားပေါ့လေပြည့်စုံကျင့်သုံးလို့နောက်လိုက်ပုဂ္ဂိုလ်တွေကစံပြနီးယူပြီးတော့ကျင့်သုံးကြမယ်ဆိုလို့ရှိရင် ဗီဇမှန်တော့ပြင်မတန်လို့ဆိုပေမဲ့လို့ဗီဇမှန်လို့ရှိရင်လက်ရှိအပင်တန်မှာပါပဲအပင်တန်နေအဲ့ဒီအပင်ရပြီတဲ့အဖူးပွင့်နေရလည်းပဲအောင်မြင်တဲ့အဖူးပွင့်ဖြစ်လာမယ်အောင်မြင်တဲ့အတိတွေဖြစ်လာမယ်အောင်မြင်တဲ့အတိရနေပြီးတော့အောင်မြင်တဲ့မျိုးတွေရလာမယ်အဲ့ဒီအောင်မြင်တဲ့မျိုးကနေပြီးတော့နောက်အနာကမျိုးဆက်တိတိဆက်ပြီးဆိုလို့ရှိရင်ဒီလိုတို့တတွေ့ ဆောင်ရွက်နေရတဲ့ဓမ္မဝိနည်းခေါ်တဲ့ဘုရားသာသနာဘယ်လိုနေမလဲဆိုတာမျှော်မှန်းကြည့်ဖို့လိုပါတယ်အဲ့ဒီအနေအနေထားမျိုးကို ရောက်စေခြင်းလို့အသက်ပါတဲ့ဝိနည်းဝိနည်းသာသနာမှာဓမ္မဝိနည်းနဲ့ဆင့်ပြီးတော့ရှင်တန်သာသနာ ဖြစ်စီလိုတဲ့စေရနာနဲ့ပေါ့လေငါဘောဓိရွှေရင်ခိုင်းလုံးဆယ်ရာ98ချိန်မြောက် မူနိယပြပွဲကိုမနစ်ကစပြီးတော့59ချိန်မြောက်ဆိုတဲ့အနေနဲ့ယူပြီးတော့အခုအချိန်60မြောက်ပဏိဒာဓမ္မမိသားစုကတောင်းယူပြီးတော့အခု2ချိန်မြောက်ဖြစ်သွားပါပြီ။2ချိန်မြောက်ဆောင်ရွက်တဲ့အပေါ်မှာဘလောက်အချို့မြတ်တိထွက်တယ်လဲဆိုတာတွက်ကြည့်ဖို့လိုပါတယ်။ငကူအခြေအနေနဲ့ဘယ်လိုနေတယ်လဲဆိုတာတွက်ကြည့်ဖို့လိုပါတယ်။ငကူအခြေအနေနဲ့နှိုင်းရှင်ကြည့်လို့ အခုကကောင်းပါလေပြောလို့ရှိရဟိုတုန်းကဟာညံ့ညံ့တယ်လို့ပြောရရောက်ပါတယ်အဲ့ဒီလိုတော့မနိုင်စေချင်ဘူးပြစ္ဆုတ်ပါပြစ္ဆုတ်ပါလို့ပဲအတိတ်ထားလိုက်ပေါ့ယခုပြစ္ဆုတ်ပါအခြေကောင်းအနေကောင်းအများလက်ခံအောင်ဖြစ်ပြီဆိုလို့ရှိရင်ဒီပြစ္ဆုတ်ပါကို အားပြုပြီးတော့နောက်အနာကကောင်းတဲ့ကောင်းအောင်ပေါ့လေတပိတော်တို့တွေ့ဝိနည်းသာသနာအတက်ပါတဲ့သာသနာ ရှင်တန်သာသနာဓမ္မဓမ္မဝိနည်းပေါ့လေအသက်ပါတဲ့သာသနာဓမ္မဝိနည်းသာသနာပေါ့လေဆွဲဆုံးသာသနာဖြစ်အောင်ပေါ့လေအချင်းချင်းလက်တွဲညီညီနဲ့ပိန်နေသည်၃၄စိတ်စီလို့ရှိရင်၃စိတ်ပုတ်လိုက်တာထားလိုက်တော့ကောင်းတဲ့တစ်စိတ်လေးကိုတာရှိခအောင်လို့ဘယ်လိုလုပ်မလဲဆိုတာနီလန်းရှာဖွေပြီးတော့ပေါ့လေ ကောင်းတဲ့အစိတ်ကလေးကိုနိလန်းရှာဖွေပြီးတော့ကောင်းအောင်တပြည့်တော်တို့ဆောင်ရွက်တော့ဖို့ပဲရုပ်ပိုင်းဆိုင်ရာမှာဆိုလို့ရှိရင်တော့ဒီရုပ်ထုတွေကိုဟိုရေခဲတိတာတဲ့ထည့်ထားရင်တရနေ့လောက်ခံရအရာဟာတပတ်နှစ်ပတ်တစ်လလောက်ထိခံတော့တာရှိတယ်။တာရှိခန္ဓာတော့သူတို့သိပ္ပံနည်းရဆိုလို့ရှိရင်တော့ခရဝချင်းနေဆိုတာရှိပါတယ်။ခရဝချင်းနေဆိုတာကအေ အေးလွန်ကဲတာပေါ့ဘယ်လောက်ထိလွန်ကဲတယ်ဆိုလို့ရှိရင်တုံညအောင်ဒီဂရီ190 190အထိအေးတယ်အဲ့ဒီအေးထိတဲ့အရာမှသူကဟောဒီကြီးအကုန်လုံးငြိမ်ကြသွားတာရုပ်လူပစ္စည်းတွေအဲ့ဒါနဲ့တွေ့လိုက်တဲ့ကြီးတာရှိခံတယ်သူတပည့်တော်တို့သာသနာမှာအခြေခံသီလအခြေခံထားပြီးတော့ဗောလေ စိတ်တည်အောင်ပြုလုပ်တဲ့ခရဲဝချင်းလက်ကိုများများအပူဓာတ်တွေကိုနှုတ်ပြီးတော့အေးတာပေးပြီးတော့တုံရအောင်ဒီရီကျတဲ့190 190ကြီးပေါ့လေစိတ်ကိုအေးချအောင်တမာတိဓမ္မတွေနဲ့အားရှိအောင် ပြုလုပ်ပြီးတော့အတိညာဏ်ပေါ်ပေါ်ထွက်ပြီးတော့အမှန်တရားတွေအစဉ်စဉ်အစဉ်စဉ်သိအောင်ပြုလုပ်ပြီးတော့စိတ်ရင်းကြည်အောင်ပြုလုပ်ပြီးတော့ပေါ့လေ တွန်းလာအားနဲ့ခုခံအားပေါ့လေလောကဓာတ်နဲ့ကြုံတဲ့ခါမျိုးမှာခုခံအားကောင်းတဲ့ကောင်းအောင်လို့လက်တွဲညီညီနဲ့ကြိုးစားကြပါစို့ဆိုတဲ့အတိတ်အကျင့်နဲ့ဆောင်ရွက်ဖို့ရံပေါ့လေဒီနေ့အတိတ်အကျင့်ရဲ့ဩဝါဒဆိုတာဆုံးသတ်လိုက်ပါတယ်ဒီနေ့တော့ဩဝါဒပဲဆိုကြပါစို့ဒါပါပဲဒီနေ့